သာသနာတော်တက္ကရာ2556ခုနှစ်လူတော်ဩဟာကောဇာတက္ကရာ1034ခုနှစ်ဘုရဝတ္တန္တမူလရာတိတော်တလင်းလာပြည့်နေယနေ့ရွှေမင်းဝန်သာသနာရိပ်သာတို့ဓမ္မတဝနာကုသိုလ်ဒုလာရောက်စီပူးကြတဲ့ဓမ္မမာမက တရားလိုလားကြတဲ့ယောဂီသူတော်စင်များကိုဘုန်းကြီးဓမ္မဒါနတရားလူပေးလူမှာကတော့အင်္ဂုတ္တရနိကေတတကနိဗ္ဗာန်မှာလာတဲ့အရိယဝါဒသုတ်တံတရားတော်အရိယဝါဒဘာတရားလဲဒီအရိယဆိုတာကအရိယပရိယပုဂ္ဂိုလ်အရိယပုဂ္ဂိုလ်က၈ပါးရှိတယ် ယ်နှပါးရှိလဲအေးအရိယာဆိုတာကအရိယာပုဂ္ဂိုလ်၈ပါးပံဝါသဆိုတာကစံနေရအိမ်လို့ဒီလိုဒီပဲရအရိယာဝါသနှစ်ပုတ်ပေါင်းလိုက်တဲ့အခါကျတော့အရိယာတို့စံအိမ်ပါစံအိမ်တရားလေ အဲ့ဒီအဲ့ဒီအရိယာတို့ဆိုင်တရားကိုဘုန်းကြီးဒီနေ့ဓမ္မဒါနတရားလူပေးလူမှာပါသောတော်ကပြောတဲ့အရိယာပုဂ္ဂိုလ်၈ပါးဆိုတာမက်ပုဂ္ဂိုလ်၄ပါးဖို့ပုဂ္ဂိုလ်၄ပါးပေါင်းရင်ဘယ်နှပါးမက်ပုဂ္ဂိုလ်၄ပါးဆိုတာသောတာပတ္တိမေသဂရာဂာမိမေအနာဂာမိမေအရဟတမေသောတာပတ္တိဖို့သဂရာဂာမိဖို့အနာဂာမိဖို့အရဟတဖို့ဆိုတဲ့အဲ့ဒီမက်၄ပါးဖို့၄ပါး အဲ့ဒီမက်ဖို့ရနေတဲ့ပုဂ္ဂိုလ်ကို တမက်တဖို့လောက်ရနေပြီ ဆိုရင်ပဲသူဟာအရိယာပုဂ္ဂိုလ်ပဲဘာပုဂ္ဂိုလ်လဲအဲ့ဒီအရိယာပုဂ္ဂိုလ်တွေနေတဲ့စံအိမ်နဲ့နေတဲ့အိမ်ပေါ့တင်စားလိုက်လို့စံအိမ်လို့ခေါ်တယ်တကယ်တော့အိမ်ပဲအရိယာတို့နေတဲ့အိမ်ပုထုဇဉ်တို့နေတဲ့အိမ်အိမ်ဘယ်နှမျိုးရှိလဲနှမျိုးရှိတယ် အရိယာတို့ရဲ့စာအိမ်နဲ့ပုထုဇဉ်တို့ရဲ့စာအိမ်နဲ့ပုထုဇဉ်တို့အိမ်ကြတော့ကိလေသာတွေကဒလကြံဝင်နေတာကိလေသာတွေကမျက်စိဘောက်ကဝင်နာဘောက်ကဝင်နှာခေါင်းဘောက်ကဝင်ကိလေသာတွေကဥရဟုဝင်နေတဲ့အတွက်ဒီအိမ်ကလုံခြုံသလားမလုံခြုံဘူးလားအိမ်စုပ်အိမ်နှုတ်ပဲမလုံခြုံတဲ့အိမ်နဲ့နေရတဲ့ပုဂ္ဂိုလ်မှာချမ်းသာသလားဆင်းရဲသလား ကိုဟာကိုစဉ်းစားကြည့်မလုံးကြုံတဲ့အိမ်ထဲနေရရင်မိုးရွာကန်နေတိုင်းနေတိုင်းစိတ်ထဲမှာပူပင်ချောင်းချနေရမိုးရွာရင်ဘာတွေကြိုးလာမလဲမိုးရွာရင်နေစရာမရှိဘူးအိပ်စရာမရှိဘူးဆောင်းကြောက်ထိုင်နေရဘုန်းကြီးတို့ကိုယ်တိုင်ဒီရွှေမင်းဝန်သာသနာရိပ်တာရောက်ပြီးတဲ့နောက်ပိုင်း တစ်နှစ်တစ်ချိန်၄ပန်းလောက်ဘုန်းကြီးကို့အတွက်ဆိုပြီးတော့ပြင်ထွက်သွားတယ်။နောက်မိမိရဲ့တန်ခါကိစ္စဖြစ်တဲ့မိမိသီလစင်ကြယ်ဖို့အတွက်ဝတ်ဆောက်တည်။အဲဒီလိုဆောက်တည်တဲ့အခါမှာတဏှာကိုဘုန်းကြီးသွားပြီးတော့ဝတ်ဆောက်တည်တဲ့အခါမှာအဲဒီမှာကဒင်လေးလေးတိုင်စဉ်ကဒင်လေးအဲ့ဒီကဒင်လေးထဲမှာကဒင်လေးကိုဖြာနှစ်ချက်နဲ့အပေါ်ကနေပေါင်းမိုးအုပ်တယ်လို့အုပ်ထား။ အဲ့ဒီတည်းမှာဘုန်းကြီးတွေကဒါဘုန်းကြီးလိုပဲအခြားအခြားဝတ်ဆောက်တည်ကြတဲ့ပုဂ္ဂိုလ်များအားလုံးပေါ့တန်သားတွေအားလုံးအဲ့ဒီမှာပဲနေကြတယ်ဘုန်းကြီးတို့သီလကို ကိုယ်သီလလေးကိုကိုစင်ကြအောင်ဆေးကြောပြီးတဲ့အခါကျတော့မှတရားဘာဝနာတွေအားထုတ်ရအဲ့ဒီလိုနေတဲ့အခါမှာအဲ့ဒီနေရာမှာမိုးတွေလေတွေကျလိုက်တာတခါလေတညာလုံးဆောင်းချောင်းထိုင်နေရတယ်ဘုန်းကြီးတို့ ဘယ်မှသွားနေလို့မရဘူးဒီနေရာပဲကိုနေတဲ့နေရာကိုပြထားတဲ့နေရာလေးမှာအဲတော့မိုးကလည်းပဲပေါင်းမိုးကိုင်းလေးလို့ဖြာလေးနှစ်ချက်နဲ့အုပ်ထားတာဆိုတော့ထိတ်ကလည်းဝင်နောက်ကလည်းဝင်အဲ့ဒီမှာဆောင်းကြောင်လေးထိုင်ပြီးကိုယ်တင်ကန်းလေးကိုပိုက်ပြီးတော့ဆောင်းကြောင်လေးထိုင်နေရတညာလို့အဲ့ဒီမှာတစ်ပင်တွေကလည်းတစ်ကိုင်းတွေကကြိုးကြဟိုကပဲ့ကြဒီကပဲ့ကြကိုနာကိုင်းကြီးကြီးကြိုးမကြပါစေနဲ့ပဲဆူတောင်းနေရ ကဲမလုံးကြုံတဲ့အခါနေရတဲ့ပုဂ္ဂိုလ်ဘယ်လိုနေသလဲဆင်းရဲတယ်ပုထုဇဉ်တို့ရဲ့အိမ်ကအဲ့ဒီလိုအိမ်စုပ်အိမ်ကုန်မျိုးအိမ်အိမ်မျိုးဘုန်းကြီးတို့ယောဂီများမလုံးကြုံဘူးအရိယာတို့ရဲ့အိမ်ကြတော့ဟောကိလေသာဝင်နိုင်သေးရလားဘာမှမဝင်တော့ကိလေသာမိုးဘယ်နေရာကမှမယိုတော့ မျက်စိပေါက်ကလည်းဝင်စရာမရှိဘူးနားပေါက်နှာခေါင်းပေါက်လျှာပေါက်ကိုယ်ပေါက်စိတ်ပေါက်ဘယ်ပေါက်ကမှဝင်စရာမရှိလုံခြုံနေတဲ့အတွက်ကြောင့်မို့ဟောအရိယာတို့ရဲ့အိမ်ကတော့အဆင့်တန်းမြင့်တဲ့အိမ်ကောင်းကြီးတိုက်အိမ်ကြီးကဲတိုက်အိမ်ကြီးနဲ့နေရတဲ့ပုဂ္ဂိုလ်ကြတော့မိုးရွာရွာလေတိုက်တိုက်လုံလုံခြုံခြုံဆိုတော့နေရထိုင်ရတဲ့ပုဂ္ဂိုလ်မချမ်းသာဘူးလားအရိယာတို့ရဲ့အိမ်ဟာအဲ့ဒီလိုပဲ ခုဘုန်းကြီးတို့ယောဂီများရောမလုံးမချုံတဲ့အိမ်ကိုနေကျင်သလားလုံခြုံတဲ့အိမ်ကိုနေကျင်သလားကဲလုံခြုံတဲ့အိမ်ကိုနေကျင်ရင်ဘုန်းကြီးတို့ယောဂီများချမ်းသာအောင်ကြိုးစားရမှာဒီတိုင်းပဲဘုန်းကြီးတို့အရိယာတို့ရဲ့စံနေအိမ်ဘာကိလေသာမှဝင်ခွင့်မရတဲ့ဝင်ပေါက်တပေါက်မှမရှိတဲ့အရိယာတို့ရဲ့စံနေအိမ်ထဲမှာ နေရပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာကိလေသာ ဝင်ခွင့်မရတော့တဲ့အတွက်ကိုယ်စိတ်နှစ်ပါး မချမ်းသာဘူးလားကဲအရိယာတို့ရဲ့စံနေအိမ်နဲ့ရောမနေကြဘူးလားဒီကနေ့ရွှေမင်းဝန်သာသနာရိပ်သာလာပြီးတော့တတိပဋ္ဌာန်ဝိပဿနာတရားတွေအားထုတ်နေတာဟာဘယ်အိမ်နဲ့နေကြလို့လဲအေးရိပ်သာလည်းတစ်ခေါက်မှမလာဘူးဥပုပ်နယ်လေးတောင်မှတစ်ခဏလေးပြေးလာပြီးတော့တခါလဲဥပုပ်ဆောင်တရားနာတော့လဲနောက်က နောက်ကနေကြတော့လေဟိုကြည့်ဒီကြည့်ဗာတရားထဲမှာအာယုံမဆိုင်အဲ့ဒီပုဂ္ဂိုလ်ကနေခြင်းပါတယ်ဆိုလို့နေခွင့်ရပါမလားအရိယာတို့ရဲ့စံနေအိမ်နဲ့နေတယ်ဆိုတာဟာကိုယ်တိုင်ဒီအိမ်ကိုဆောင်းရမှာကိုယ်တိုင်ဘာလုပ်ရမှာကိုယ်တိုင်တိဆောက်ရမှာကိုယ်တိုင်မတိဆောက်ခဲနဲ့တော့ဘယ်လို့မှမလုံခြုံဒါကြောင့်မို့အရိယာတို့ရဲ့စံနေအိမ်တရားကိုဘုန်းကြီးတို့ရှင်မင်းဝန်ဓမ္မမိသားစုများကိုဘုန်းကြီးဒီနေ့ဟောကြားပေးမှာဖြစ်ပါတယ် ဧကံတမယံဘဂဝါကုရုသူဝိဟာရတိကာမံတတ္တမနာမကုရုဏံနိဂမောဘုရားရှင်ကိုရောမြတ်ကြီးကုရုတိုင်းကာမတတ္တမဆိုတဲ့ဏိဂုံးရွာကြီးအဲ့ဒီရွာမှာမြတ်စွာဘုရားရှင်ကိုရောမြတ်ကြီးတရင်30မှာယဟန်တော်များကိုဟောကြားတော်မူတယ်ဘယ်ပုဂ္ဂိုလ်ကြီးဟောတယ်လဲဟေးယဟန်တော်မထေရများများကိုဟောကြားတော်မူတယ် ဒီအရိယဝါဒဆိုတဲ့အရိယတရားကိုမြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးအားယဟန်တော်တွေကိုဟောကြားတော်မူ၏။ဘုန်းကြီးတို့ရှင်းရှင်းကအရိယပုဂ္ဂိုလ်တွေဘယ်မှာနေသွားကြသလဲဆိုရင်ဒီအရိယဝါဒလို့ခေါ်တဲ့အရိယတို့ရဲ့စံနေအိမ်မှာနေကြ။ရှေးကရှေးကဘုန်းကြီးတို့ယောဂီများဥပမာယခုလူတွေဟာဘယ်မှာနေကြသလဲလို့မေးရင်ကိုယ်အိမ်မှာကိုနေကြတယ်ဒီလိုပဲဖြေကြမှာ။ ရှင်ယဟန်တွေကရောဘယ်မှာနေကြသလဲဆိုရင်ကိုเจ้าမှာပဲကိုနေကြအဲ့ဒီလိုပဲဘုန်းကြီးတို့အရိယာပုဂ္ဂိုလ်တွေဟာလည်းဘယ်မှာနေသလဲလို့ဆိုရင်အရိယာတို့ရဲ့ဇံအိမ်ဘယ်မှာနေကြပါလိမ့်မယ်အေးအရိယာတို့ရဲ့ဇံအိမ်မှာပဲနေကြတယ်ရှေးတုန်းကဘုန်းကြီးတို့ပွင့်တော်မူပြီးဖြစ်တဲ့ကောက်ကတံခောနဂုံကတ္တပအစရှိတဲ့ဘုရားရှင်နှင့်တကွမြတ်စွာဘုရားရှင်ရဲ့တပိသားအပေါင်း အရိအရိတပြည့်တန်းအပေါင်းတွေပေါ့လေအများကြီးဘုန်းကြီးတို့ရှိခဲ့ပါအဲ့ဒီအရိယာပုဂ္ဂိုလ်တွေဟာလည်းပဲဒီအရိယာဝါသဆိုတဲ့အရိယာဝါသလို့ခေါ်တဲ့အရိယာတို့ရဲ့စံနေအိမ်စံနေရဒီတရားကြီးတွေနဲ့ပဲသတင်းသုံးနေထိုင်သွားကြတယ်တဲ့ဒါရှိကပွင့်တော်မူပြီးဖြစ်တဲ့ခောက်ကတံခောနဂုံကတ္တပစတဲ့ဒီဘုရားရှင်နဲ့တကွဘုရားရှင်ရဲ့ တပိတံအရိယာတာဝကအပေါင်းတွေဟာဒီအရိယာတို့ရဲ့စံနေအိမ်တရားတွေနဲ့နေသွားကြ။နောက်ယခုဘုန်းကြီးတို့ဂေါရမမြတ်စွာဘုရားပွင့်လို့ဂေါရမမြတ်စွာဘုရားလက်ထက်ဘုရားရှင်ရဲ့သာသနာတော်ကြီးအခုမရှိဘူးလား။ဒီဒါကြောင့်ဘုရားရှင်ဂေါရမမြတ်စွာဘုရားရှင်ရဲ့လက်ထက်မှာလည်းပဲဂေါရမဘုရားရှင်နဲ့တကွဘုရားရှင်ရဲ့တပိတံတာဝကအရိယာပုဂ္ဂိုလ်တွေဘယ်မှာတရင်သုံးကြတယ်လဲဆိုရင်အရိယာဝါတာ အရိယာတို့ရဲ့စံနေအိမ်လို့ခေါ်တဲ့အဲ့ဒီတရားတွေနဲ့ပဲနေထိုင်သတင်းသုံးတော်မူကြတယ်တဲ့အခုနေကြတော့နေကြစေအခုမြတ်စွာဘုရားရဲ့သာသနာတော်ကြီးမရှိဘူးလားအခုဒီတရားတွေအားထုတ်နေတဲ့ပုဂ္ဂိုလ်တွေမရှိဘူးလားဒီတတိပဋ္ဌာန်မဲ့ခင်တရားတွေကြင့်ကြံပွားများအားထုတ်နေတဲ့၍တော့ဖြင့်အရိယာပုဂ္ဂိုလ်စိတ်သုံးမလားမစိတ်သုံးဘူးလား ဒီမစိတ်သုံးတဲ့အတွက်ကြောင့်မူအာထုတ်နေတဲ့ပုဂ္ဂိုလ်တွေဟာဒီအရိယာတို့ရဲ့စံနေအိမ်ထဲမှာနေကြတုံးမယ်နေကြစေပဲ။နောက်ပွင့်တော်မူလတတ်ဖြစ်တဲ့အရိမတိယမြတ်စွာဘုရားနဲ့တပိတာဝကတွေဟာလည်းပဲဘယ်မှာ နေကြတယ်လို့မေးလို့ရှိရင်ဘုန်းကြီးတို့ယောဂီများဒီအရိယာဝါဒဆိုတဲ့တရားတွေအရိယာစံအိမ်ထဲမှာပဲနေကြမှာပဲ။ဓာတူကတော့နေကြလိမ့်မယ်နေကြလက်တန့်ပေါ့ ဒါကြောင့်ဘုန်းကြီးတို့ဒီတရားတွေကိုအရိယာဝါသအရိယာတို့ရဲ့စံနေအိမ်တရားလို့ဒီလိုခေါ်ပါအဲ့ဒီအရိယာဝါသအရိယာတို့ရဲ့ဇာနေအိမ်တရားကဘယ်နှပါးရှိလဲဆိုတော့10ပါးရှိတယ်ဘယ်နှပါးရှိလဲ10ပါးအေးအဲ့ဒီတရားတွေကဘုန်းကြီးတို့ယောဂီများ10ပါးရှိတယ်တဲ့ဒီ10ပါးကိုဘုရားရှင်ကိုရောမြတ်ကြီးကဒတ္တာယိမေပိခဝေရိယဝါသ ရေအရိယာအာဝသိတုဝံအာဝတန္တိဝံအာဝသိတန္တိဝံဘေကဝေယံတော်များအိုจิตတို့ဘေကဝေယံတော်များအိုจิตတို့ဣမေရိယာဝါတာရိယာတို့ဤဇန်ရာ ဖြစ်သောဣရိယာဝါတာတရားတော်တို့သည်ဓတ္တဆေပါတို့ပါပေ၏ရေရင်းဆေပါသောရိယာတို့ဤဇန်နေအိတရားတော်တို့ကိုအရိယာရိယာသခင်ရှင်ကောင်းရှင်မြတ်တို့သည် ဘာဝတိသူဝါရှိကလည်းမိဝဲနေထိုင်ခဲ့ကြတရင်သုံးတရင်သုံးစံနေခဲ့ကြလေကုန်ပြီအာဝတံဒီဝါယခုပစ္စုပန်ကာလမှလည်းပဲစံနေစေဖြစ်ကြပါပြီကုန်၏အာဝတိတံဒီဝါနောင်အချိန်လည်းမိဝဲစံနေကြကုန်လတံရှေးရှေးပွင့်တော်မူပြီပွင့်တော်မူစေပွင့်တော်မူလတံဖြစ်တဲ့ဘုရားရှင်နှင့်တကွာ ဒါလို့ဘုရားရှင်ရဲ့တပိတာအရိယာတာဝကရီသောတာပန်ဖြစ်ပြီးသားပုဂ္ဂိုလ်တွေသကရာခံအနာခံယဟန္တာဖြစ်ပြီးပုဂ္ဂိုလ်တွေဟာအာလုံးအရိယာပုဂ္ဂိုလ်တွေအဲ့ဒီပုဂ္ဂိုလ်တွေအာလုံးဟာအရိယာတို့ရဲ့စံအိမ်ထဲမှာပဲနေကြတယ်တဲ့အဲ့ဒီအရိယာစံအိမ်တရားကဘယ်နှပန်းလဲဆိုတော့ကတမေဘေတိတို့နိဟုမူကားဓာတံ7ပါးသောအရိယာဝါဒတရားတော်တို့မှာ ဘေကဝေယံတော်များအိုจิตတတို့ဤရာဤသာသနာတော်၌ဘေကုယဟံသည်ဘေကုယဟံသည် ပြင်စင်ကဝိပဟိနောဓတ္တဆေဝါတော်ရိယဝါတာတရားတော်တို့မှာ ပြင်စင်ကဝိပဟိနောအင်္ဂါ၅ပါးကိုပယ်ပြီးသည်ဟောတိဖြစ်၏နဘတ်တဲ့အရိယဝါတာတရားကအင်္ဂါ၅ပါးကိုပယ်ရမည်သလင်္ဂသမ္မနာကတော အင်္ဂါ၆ပါးနှင့်ပြည့်စုံသည် ဟောတိဖြစ်၏ နောက်အရိယဝါဒတရားကအင်္ဂါ6ပါးနဲ့ပြည့်စုံရမယ်တဲ့နံပါတ်3ဧကာရေခောဟောတိဧကာရေခောတခုသောအဆောင်လျှောက်ရှိသည်ဟောတိဖြစ်၏စတုရံပတ္တိနော၄ပါးသောမိဟာရှိသည်ဟောတိဖြစ်၏ဒါဘုန်းကြီးတို့ဒီမှာအရိယာတို့ရဲ့စံနေအိမ်တရားတွေဖြစ်တယ်ပဏုဏပစ္စေကတစ္ဆောတိတိသောတစ္ဆာဝါရကိုပယ်ပြီးသည်တမန်ဝယတာထေတနောရှာမိမှု အလုံးစုံကိုအကုန်ပယ်စွန့်ပြီးသည် အနဝေလာသင်္ကပောမနောက်ချူသောအကြံစည်းရှိသည်ဘာဒရကာယသင်္ခါရောငြိမ်အေးသောကာယသင်္ခါရရှိသည် သူဝိမု ക്ത စိတ်တော်ကောင်းစွာလွတ်တော်စိတ်ရှိသည်သူဝိမု ക്ത ပညောကောင်းစွာလွတ်သောပညာရှိသည်ဝါကောင်းစွာလွတ်ပြီဟုသည်သောပညာရှိသည်ဟောဒီဖြစ်ပါပေ၏ဣတိဤသို့ဘဂဝါတို့ဘုန်းတော်သခင်ဘုရားရှင်ကိုရောမြတ်ကြီးသည် ဟောစာကောင်းစွာမသွေဟောကြားတော်မူခဲ့ပါပေတည်းဒီတော့အရိယဝါသဆိုတဲ့အရိယာတို့ရဲ့စံနေအိမ်တရားဟာဘယ်နှပါးရှိတယ်10ပါးရှိတယ်တဲ့အဲ့ဒီ10ပါးကိုဘုန်းကြီးတို့ယောဂီများဒီမှာတစ်ခုစီပစ္စည်းက ပြစ္ဆဝိပင်ပြစ္စင်ကဝိပဟိနောတဲ့အင်္ဂါ၅ပါးရှိတာလည်းပဲစံနေအိမ်တစ်ပါးတဲ့စံနေကတမ္မာနာကတော်တဲ့အင်္ဂါ၆ပါးနဲ့ပြည့်စုံတာလည်းစံနေအိမ်တစ်ပါးတဲ့ဧကရခောတဲ့တခုသောအဆောင်လျှောက်လေးရှိနေတာလည်းပဲစံနေအိမ်တစ်ပါးတဲ့စတုရပတ္တိနောတဲ့မိယာ၄ပါးရှိနေတာလည်းပဲစံနေအိမ်တစ်ပါးတဲ့ပလုံနာပစ္စေကသစ္စောတဲ့အတိတိသောသစ္စာဝါရကိုပယ်တာလည်းပဲစံနေအိမ်တစ်ပါးတဲ့ မဝယတထေတနောရှာမိမှုအလုံးစုံကိုအကုန်ပယ်စွန့်တာလည်းပဲစံနေတပါးတဲ့အနဝိလသင်္ကပေါ်မနောက်ကျူသောအကြံစီရှိတာလည်းပဲစံရင်တပါးပတ္တရကာယသင်္ခါရောငြိမ်းအေးသောကာယသင်္ခါရရှိနေတာလည်းစံနေတပါးပဲတဲ့သူဝိမု ക്ത စိတ်တော်ကောင်းစွာလွတ်သောစိတ်ရှိတာလည်းပဲစံနေအင်တပါးသူဝိမု ക്ത ပညောကောင်းစွာလွတ်ပြီဟု သိတဲ့ ပညာရှိတာလဲစံနေအိမ်တပါးလို့စံနေအိမ်ဘယ်နှပါးလဲလဲ10ပါးရှိတယ်အဲ့ဒီစံနေအိမ်10ပါးတရားကိုဘုရားရှင်ကိုရောမြတ်ကြီးကမ္မတတ္ဓမ္မဆိုတဲ့ဏီကုံရွာကြီးမှာမြတ်စွာဘုရားဟောတာအဲ့ဒီစံနေအိမ်10ပါးထဲမှာဘုန်းကြီးတို့ဒီမှာဆောင်ပုတ်လင်္ကာလေးတော့ဖြင့်ကျေးဇူးတော်ရှင်မာဇီဆရာတော်ဘုရားကြီးကအပေါင်းဆောင်ပုတ်လင်္ကာလေးပေါ့ဒီ10ပါး ငါအင်ပြည့်စင်ကဝိပဟိနောအင်္ဂါ၅ပါးကိုပယ်ပြီးဖြစ်ရမယ်ဆိုတော့ငါအင်ပယ်လေအင်္ဂါ၆ပါးနဲ့ပြည့်စုံရမယ်ဆိုတော့ဂုံ၆ထွေတရားတစ်ပါးနဲ့ပြည့်စုံရမယ်ဆိုတော့စုံစည်ဆောင်တစ်ပါးဆိုပြီးအဲ့ဒီလိုဆောင်းပုဂ္ဂလေးတွေပေးထားတယ်ခေါင်းစဉ်တစ်ခုတစ်ခုစီပေါ့အဲ့ဒီခေါင်းစဉ်တစ်ခုတစ်ခုစီပေးထားတဲ့ဆောင်းပုဂ္ဂလေးကိုဆိုမယ်ဆိုပြီးပြီဆိုရင်ဘုန်းကြီးတို့ဒီမှာအဲ့ဒီခေါင်းစဉ်ဆောင်းပုဂ္ဂလေးတွေအတိုင်းပဲ အရိယဝါဒကိုတပါးစီတပါးစီဘုန်းကြီးတို့ ရှင်းပြီးတော့ပြောသွားရအောင်နော်ဒီဆောင်ပုတ်လေးဆိုကြည့်ရငါအင်ပယ်လေးဂုံ6ထွေစုံစည်းဆောင်တပါးငါအင်ပယ်လေးဂုံ6ထွေစုံစည်းဆောင်တပါး ဆောင်ပုံမှာ၃ပါးပြီးသွားပြီနော်လေးရမိကလေးရမိကပေရှင်ရာပေရှင်ရာသစ္စာတိဒမြာသစ္စာတိဒမြာလေးရမိကလေးရမိကပေရှင်ရာပေရှင်ရာသစ္စာတိဒမြာသစ္စာတိဒမြာ ဒီမှာ၃ပါးပြီးခဲ့ယာမိကင်စင်ကြံကြည်လင်ထွက်ဝင်ငြိမ့်စေတာရှာမိကင်စင်ကြံကြည်လင်ထွက်ဝင်ငြိမ့်စေတာ တော့ဒီမှာ၃ပါးနောက်တစ်ခါစိတ်ကောင်းစွာလွတ်စိတ်ကောင်းစွာလွတ်ပညာလွတ်ပညာလွတ်မချော့ကုန်စေပါမချော့ကုန်စေပါစိတ်ကောင်းစွာလွတ်စိတ်ကောင်းစွာလွတ်ပညာလွတ်ပညာလွတ်မချော့ကုန်စေပါ ရိယာဝါသဟောဖောပြဗုဒ္ဓမြတ်ဖရာအရိယာဝါသဟောဖောပြဗုဒ္ဓမြတ်ဖရာ အဲ့ဒီ10ပါးဟာမြတ်စွာဘုရားရှင်ကိုရောမြတ်ကြီးကိုတော်တိုင်ဟောကြားပေးထားခဲ့တာငါအင်ပယ်လေးဂုံ6တွဲစုံစီဆောင်တပါးဒီမှာတပိုက်လေးရမိကပယ်ရှင်းရာတစ္ဆာတိဒများဒီနေရာကလေးရမိကကဒါအရိယဝါဒတပါးပယ်ရှင်းရဆိုတာတိဒတစ္ဆာတွေကိုပယ်ရှင်းရမှာအဲ့ဒီမှာကတပါးဆိုတော့နှစ်ပါးပေါ့လေးရမိကပယ်ရှင်းရာတစ္ဆာတိဒများရှာမိကင်းစဉ် ရှာမေးမှုကင်းစင်ရမယ်တပံကြံကြည်လင်စိတ်ကြံစီကြည်လင်ရမယ်ထွက်ဝင်ငြိမ့်စေတာကာယသင်္ခါရတွေငြိမ့်ရမယ်အဲ့ဒီမှာ၃ပါး၈ပါးရှိသွားစိတ်ကောင်းစွာလွတ်ပညာလွတ်မိမိရဲ့စိတ်တွေဟာကိလေသာတွေကလုံးဝလွတ်သွားပြီဆိုတာပေါ့လွတ်သွားပြီဆိုတာကိုပညာနဲ့သိလိုက်တာဒီနှစ်ပါးပေါင်းလိုက်ရင်အရိယဝါဒဘယ်နှပါးလဲ10ပါးအဲ့ဒီ10ပါးတွေကဘုန်းကြီးတို့ယောဂီများ ဒေသနာမှာဟောတဲ့အခါကလည်းကြတော့ဘုန်းကြီးတို့ဒီမှာဒေသနာအစဉ်အနေအားဖြင့်တော့ဟောကြားထားဒေသနာအစဉ်ကိုဟောကြားထားတဲ့အခါကလည်းကြတော့ဒေသနာအစဉ်နဲ့ဆိုရင်ကတော့ငါးအင်ပယ်လေးဆိုတာကစပြီးတော့ဟောရမှာဒါဒေသနာကမနီးလေငါးအင်ပယ်လေးဆိုတာကစဟောရဒေသနာအစဉ်ပဲဒါပေမဲ့လို့လည်းပဲဘုန်းကြီးတို့ယောဂီများအခုဒီက ပฏิပတ်တိကျင့်နေတဲ့ပုဂ္ဂိုလ်တွေကြတော့ပฏิပတ်တိကမကျင့်စဉ်အရာနဲ့ဟောမယ်ဆိုရင်တော့ဘုန်းကြီးတို့ယောဂီများအဲ့ဒီမှာအဆုံးဖြစ်တဲ့နံပါတ်3မှာအဲ့ဒီအရိယဝါဒကစပြီးတော့ဟောရမှာလေအဆုံးဖြစ်တဲ့ငန်းအင်ပယ်လေးဆိုတဲ့နေရာကနေပြီးတော့ဟောလို့မရတော့ဂုံချောက်တွေစုံစိစောင့်တပန်းဆိုတဲ့နံပါတ်3ပေါ့အဲ့ဒီနံပါတ်3အရိယဝါဒတရားကစပြီးတော့ဟောမှာ နားတဲ့ပုံကိုယ်တွေပို့ပြီးတော့နားလေလွယ်မယ်တကယ်တော့အရိယဝါဒတရားဆိုတာအင်မတန်လေးနဲ့တဲ့တရားတရားတွေတကယ်အားထုတ်ထားတဲ့ပုံကိုယ်တွေအတွက်ကတော့သိကောင်းတာတရားတွေဘုန်းကြီးတို့ဒီမှာဉာဏ်စင်တရားတွေနာကြားထားပြီဆိုတဲ့ပုံကိုယ်တွေဟာဒီဉာဏ်စင်တရားတွေပြည့်စုံနေပြီပြည့်စုံနေတဲ့အတွက်အောက်ထက်သောတာပန်အရိယာပုဂ္ဂိုလ်ဖြစ်နေပြီအဲ့ဒီပုဂ္ဂိုလ်တွေဒီမှာဒီတရားနာ သောတာပန်ဖြစ်နေပြီသဂရကံဖြစ်နေပြီအနာကံဖြစ်နေပြီယဟနာဖြစ်နေပြီအဲ့ဒီပုဂ္ဂိုလ်တွေအတွက်ပဲအဲ့ဒါအရိယာတို့ရဲ့စံအိမ်တရားဆိုတာဒါအရိယာပုဂ္ဂိုလ်တွေအမြဲတမ်းနှလုံးသွင်းပြီးတော့သူ့ရဲ့တန်တမ်းမှာအမြဲပွားနေတဲ့တရားတွေခေါ်ပါလေဒါကြောင့်နံပါတ်3ဖြစ်တဲ့အရိယာဝါဒကစပြီးဟောမှာဘုန်းကြီးတို့ယောဂီများ နားလည်လွယ်မှာမို့ဒီငါးရဲ့ပဲလေဂုံ၆တွေစုံစီစောင့်တပါဆိုတဲ့ဆောင်းပုတ်ထဲက အဆောင်တပန်းနဲ့ပြည့်စုံပုံကစားပြီးတော့ဘုန်းကြီးတို့ဟောမှပို့ပြီးတော့နားလည်မှဖြစ်တဲ့တွင်အဲ့ဒီနံပါတ်3အရိယဝါဒကစဟောမယ်ကတင်းစာဘေကဝေဘေကုဧကရခောဟောတိဘေကဝေယံတော်များအိုချစ်သားတို့ကတင်းစာဘေတို့လျင်ဘေကုယဟန်သည်ဧကရခောတခုသောအဆောင်လျှောက်ရှိသည်ဟောတိဖြစ်ပါတနိဘုရားရှင်ကိုတော်မြတ်ကြီးကယဟန်တော်များကိုကိုတော်တိုင်မေးခွန်းလေးထုတ်တယ် အဲ့ဒီမေးကယဟန်တော်များဖြေဖို့မဟုတ်ဘူးဘုရားရှင်ကိုရောမြတ်ကြီးကကိုရောတိုင်ပဲပြန်ပြီးတော့ဖြေချဖို့အတွက်ကြောင့်မို့ကထေတုကမြတ်တာပု္ပ္ပာခေါ်ပါနဲ့ကိုတော်တိုင်လေးမြတ်စွာဘုရားကပြန်ပြီးတော့ဖြေပါဣဒဘေခဝေဘေကုတတရခိနာစီတတသမ္မာနာကတောဟောတိဘေခဝေယဟန်တော်များအိုจิตတို့ဣဒဤသာသနာတော်၌ဘေခုယဟန်သည်တတရခိနာတတိတတရခိနာ အမှန်ရမှုတတိအဆောင်လျှောက်ရှိသော စေတတ္တာစိတ်နှင်းတမ္မာနာကတော်ပြည့်စုံသည်ဟောတိဖြစ်၏တတိအဆောင်လျှောက်လေးနဲ့ပြည့်စုံရမယ်တဲ့နံပါတ်1ကဘာနဲ့ပြည့်စုံရမှာလဲလဲအေးတတိအဆောင်လျှောက်လေးနဲ့ပြည့်စုံရစိတ်တိုင်းစိတ်တိုင်းမှာပေါ့စိတ်တိုင်းစိတ်တိုင်းမှာဘုန်းကြီးတို့အမှန်ရမှုဆိုတဲ့တတိအဆောင်လျှောက်ကလေးအဲ့ဒီတတိအဆောင်လျှောက်ကလေးအမြဲတမ်းပါပြီးတော့ပြည့်စုံနေဟာ ပြည့်စုံမှုဟာဘယ်လိုပုဂ္ဂိုလ်မျိုးတွေမှာပြည့်စုံနိုင်တယ်လဲဆိုရင်ယန္တာပုဂ္ဂိုလ်မှာတော့ဖြင့်စိတ်တိုင်းစိတ်တိုင်းမှာဒါတတိဆိုတဲ့အဆောင်လျှောက်လေးကောင်းကောင်းမပြည့်စုံဘူးလားယန္တာပုဂ္ဂိုလ်မှာတတိအဆောင်လျှောက်လေးကောင်းကောင်းပြည့်စုံတယ်ဘုန်းကြီးတို့တာမန်အခုအားထုတ်နေတဲ့ပုထုဇဉ်ပုဂ္ဂိုလ်မှာတော့ဖြင့်စိတ်တိုင်းစိတ်တိုင်းမှာတတိအဆောင်လျှောက်လေးပြည့်စုံသလားမပြည့်စုံသေးဘူးလားလုံးဝမပြည့်စုံသေးဘူး ခုဘုန်းကြီးတို့ယောဂီများအမှတ်တွေအင်မတန်ကောင်းနေလို့တတိမြဲနေပါပြီဆိုတဲ့ပုဂ္ဂိုလ်တောင်မှတခါတရံမှာဘုန်းကြီးတို့ရှုမှတ်မှုတတိလေးလွတ်လွတ်သွားတာမရှိဘူးလားယောဂီပုဂ္ဂိုလ်ဟာတတိကိုအင်မတန်အားကောင်းနေပြီအားကောင်းနေတဲ့ပုဂ္ဂိုလ်မှာအသေးစိတ်တံပစင်ပိုင်းတွေကိုတရားရှုနေတဲ့ပုဂ္ဂိုလ်ဟာရေတောက်တော့မယ်ဆိုရင်တောင်တတိဟာတခါတရံမှာရေခွက်ကင်တဲ့အချိန်ယူတဲ့အချိန်တတိမရအောင်ရေတစ်ခွက်လောက် တကြိမ်လောက်ရေကိုတောက်မော့လိုက်ပြီးတောက်ချလိုက်ပြီးဆိုမှဩငါရေတောက်တာလေးကိုမမှတ်မိလိုက်ပါလားဆိုတော့အဲ့ဒီမှာတတိယနောက်ကပြန်ဝင်လာမစိတ်ကစောနေတာလားအရင်နောက်ကျနေတာလားလှုပ်ရှားမှုကအရင်ဖြစ်ပြီးမစိတ်ကနောက်ကျဒါတတိမြဲတယ်ခေါ်သလားမမြဲဘူးခေါ်သလားမမြဲဘူးတခါတရံမှာမိမိအဆောင်ရောက်လို့မိမိအခန်းမှာထိုင်မယ်ဆိုတဲ့အခါမှာတခါတရံတတိလက်လို့ဂရင်ပေါ်မှာထိုင်ချလိုက် ထိုင်ပြီးတော့မှပြန်ပြီးစဉ်းစားလိုက်တဲ့အခါထိုင်တဲ့အချိန်တုန်းကငါသတိလွတ်သွားတယ်ကိုကတော့မသတိမလွတ်အောင်ရှုမှတ်မယ်ဆိုပြီးတော့စိတ်ထဲမှာဝရိယစိုက်ထားတာပဲဒါပေမဲ့ယဟနာမဟုတ်သေးတဲ့အခါကလည်းကြတော့သတိက မလွတ်ဘူးလားဘုဒ္ဓဇင်မှာ တွေ့ဝေမှုတွေဆိုတာအများတန်းရှိနေမောဟမှာမကင်းသေးပဲနဲ့အဲ့ဒီမှာလွတ်သွားပြန်တယ်ထိုင်ပြီးတော့မှပြန်စဉ်းစားလိုက်တော့ဩငါထိုင်လိုက်တဲ့အချိန်တုန်းကလွတ်သွားပါလား မှတ်စိတ်ကနောက်ကျဘာဖြစ်နေလဲအေးလှုပ်ရှားမှုကအရင်ဖြစ်ပြီးတော့မှတ်စိတ်ကနောက်ကျနေတာယဟနာပုဂ္ဂိုလ်များမှာတော့အဲ့ဒီလိုနောက်ကျနေတာရှိသေးရဲ့လားယဟနာပုဂ္ဂိုလ်မှာတော့စိတ်တိုင်းစိတ်တိုင်းမှာနောက်ကတတိအမတ်တတိလေးရှိသလားမရှိဘူးလားကောင်းကောင်းကိုပြည့်စုံနေပြီယဟနာပုဂ္ဂိုလ်များမှာတော့ကာယကံကိုယ်အမူအရာတွေပြုတိုင်းဘာအမူအရာတွေပြုတိုင်းလဲ ကိုမူရပြူတိုင်းဆိုတော့ထိုင်တဲ့ခံမှာရောသတိမရှိဘူးလားရက်တဲ့ခံမှာရောသွားတဲ့ခံမှာရောလျှောင်းတဲ့ခံမှာရောကွေးတဲ့ဆန်းတဲ့ခံမှာရောကိုမူရတွေပြူတိုင်းပြူတိုင်းယဟန္တာပုဂ္ဂိုလ်မှာသတိလွတ်သလားမလွတ်ဘူးလားကာယကကိုအမူအရာပြုတိုင်းယဟန္တာပုဂ္ဂိုလ်မှာသတိမလွတ်ဘုန်းကြီးတို့ပုထုဇဉ်တွေမှာဘာဖြစ်နေလဲလွတ်နေတဲ့တလောက်အမှတ်ကောင်းနေပါပြီဆိုတဲ့ပုဂ္ဂိုလ်တောင်လွတ်နေတယ်တတိမြဲနေပါပြီဆိုတဲ့ပုဂ္ဂိုလ်လွတ်နေတယ် အချို့ပုဂ္ဂိုလ်ကပြောကြတယ်ယောဂီတွေကတကယ်တော့ဘယ်နေရာမှမလွတ်ဘူးဗျာဟုတ်လိုက်လေထိုင်ရကလည်းထရောဘုန်းကြီးတောင်ဥမချအောင်ပြုတ်ဆိုထားတာသူကပြောတော့ဘယ်နေရာမှမလွတ်ဘူးဗျာဆိုတာပြောသေးတယ်ပါစနာတတိမလွတ်ဘူးထိုင်ရကထတာဘုန်းကြီးဥချဖို့တောင်မေ့သွားတယ်သူကအဲ့ဒီလိုတတိကလုံးဝမမြဲတာပုထုဇဉ်ရဲ့တဘာဝနောက်ပြီးတော့ဝစီနှုတ်အမူအရာပြောဆိုတိုင်းပြောဆိုတိုင်း ဘုန်းကြီးတို့ယဟန္တာပုဂ္ဂိုလ်တွေမှာတတိလွတ်သလားမလွတ်ဘူးလားလွတ်ပါဘူးလွတ်ဝမလွတ်ဘူးပြောဆိုတဲ့စကားတိုင်းစကားတိုင်းမလွတ်တဲ့အတွက်ကြောင့်မို့ယဟန္တာတွေပြောတဲ့စကားတွေအမှားဆိုတာရှိရလားအခုဘုန်းကြီးတို့ပုထုဇဉ်ပုဂ္ဂိုလ်တွေအမှားတွေမပါဘူးလားကဲမိမိတို့ကိုယ်ွယ်စိတ်ကပ်နေတဲ့ဆရာတော်တန်ဃာတော်တွေမိမိတို့ကိုအသိဉာဏ်ပေးနေတဲ့တရားတွေပေးနေတဲ့တရားတွေဟောပေးနေတဲ့ဆရာတော်တွေဟောရင်ဟောရင်နဲ့မောဟမကင်းတဲ့အတွက်ကြောင့်မို့ဟောအမှားတွေဟောရဲမဖြစ်ဘူးလား ကဲနိုင်ငံတော်ကနေပြီးတော့အာဓမဆိုပြီးဆုံးဖြတ်တာတွေမရှိဘူးလားကဲမိမိတို့ကိုစေတနာနဲ့ထားပြီးဟောနေတာပဲဟောရင်ဟောရင်နဲ့မောဟမကင်းတဲ့ပုံကိုယ်တွေဆိုတော့အမားတွေအမားတွေကိုအမှန်တင်ပြီးတော့ပြောနေတာဒီအဲ့ဒီမှာအာဓမဝါဒတွေဖြစ်သွားတာဒါပုထုဇဉ်ပုံကိုယ်တွေမှာမိမိတို့တာမန်ပုံကိုယ်မဆိုထားနဲ့ဒီတရားတွေကိုမိမိတို့ကိုလမ်းကြောင်းပြပေးနေတဲ့ပုံကိုယ်တွေတောင် အမှားတွေမပါဘူးလားယဟန္တာများမှာအဲ့ဒီဝစီကံနဲ့ပတ်သက်လို့အမှားရှိသေးလား နောက်ကတတိမြဲလို့လားမမြဲလို့လားေးနှုတ်မူရာတွေပြောဆိုတိုင်းပြောဆိုတိုင်းယဟနာပုဂ္ဂိုလ်တွေမှာ လုံးဝအမှန်မရှိဘူးအမြဲတမ်းတတိရှိနေမနောကစိတ်ဖြင့်ကြံစီတိုင်းကြံစီတိုင်းဘုန်းကြီးတို့ယောဂီများယဟနာပုဂ္ဂိုလ်တွေမှာတော့ဖြင့်ဘယ်အကြံစီပဲကြံစီကြံစီ နောက်ကတတိလွတ်သလားမလွတ်ဘူးလားဗျာ မကောင်းတဲ့အကြံစီတွေများကြံစီမိသေးရဲ့လား ကဲဘုန်းကြီးတို့ပုထုဇဉ်တွေမှာရောအဲ့ဒီစိတ်ကြံစီတွေတန်ရှင်းသလားမတန်ရှင်းဘူးလားတရားအားထုတ်တဲ့တရားအားထုတ်နေတဲ့အချိန်လေးတောင်မကောင်းတဲ့စိတ်တွေဝင်သလားမဝင်ဘူးလားကျွယောဂီတွေတရားမှတ်လို့မရအောင်မကောင်းစိတ်တွေဝင်နေတာတခါနဲ့တရားမှတ်လို့ကောင်းတဲ့အချိန်တုန်းကကောင်းခဲ့တယ်အခုတခါမကောင်းတဲ့စိတ်တွေဝင်နေတာမကောင်းတဲ့စိတ်တွေကမှလုံးဝမကောင်းတာ အာယုံနဲ့မြင်နေတာလည်းအမြင်တွေကလည်းမကောင်းဘူးအကြားတွေကလည်းမကောင်းဘူးမကောင်းတဲ့အာယုံတွေဝင်နေတာမကောင်းတဲ့စိတ်ကြံစီတွေကိုယ်စိတ်ထဲကကြံစီတဲ့စိတ်ကူးတဲ့စိတ်တွေကလည်းပဲတခါတည်းမကောင်းစိတ်တွေဝင်နေဒါပုထုဇဉ်ပုဂ္ဂိုလ်တွေမောဟမကင်းတဲ့အတွက်ကြောင့်မို့အဲ့ဒီမှာစိတ်အကြံစီတွေရောစင်ကြယ်သလားမစင်ကြယ်ဘူးလားအေးယဟန္တာပုဂ္ဂိုလ်မှာတော့ဒီစိတ်ကြံစီတွေမစင်ကြယ်ပေဘူးလားဗျာအဲ့တော့အမှတ်ရတဲ့တတိလေးကအမြဲတမ်းပါနေတယ်ယဟန္တာပုဂ္ဂိုလ်မှာ တတိလေးအမြဲတမ်းပါနေအဲ့လိုတတိလေးအမြဲတမ်းပါနေတဲ့အတွက်ကြောင့်မို့ကာယကံလည်းစင်ကြယ်တယ်ဝစီကံလည်းစင်ကြယ်တယ်မနောကံရောမစင်ကြယ်ဘူးလားတတိမရဘဲနဲ့အမှတ်မရဘဲနဲ့ပြုမိတာ ပြောမိတာကြံမိတာရဲ့လို့ယန္တာပုဂ္ဂိုလ်မှရှိရလားကဲဘုန်းကြီးတို့ပုထုဇဉ်တွေမှာရောမရှိဘူးလားနည်းနည်းလေးလားအများကြီးလားပြုမိပြီမကောင်းတာတွေလည်းပြုမိပြီမကောင်းတဲ့ပြောတွေလည်းပြောမိပြီ ပြောပြီးမှနောင်တတွေပြန်ပြန်ရနေတာအလကားပဲနောင်တဆိုတာနောက်မှရတာအလကားပဲနောင်တမရမိအောင်ကိုယ့်ဟာကိုယ်ကြိုးစားဖို့ပဲနောင်တမရမိဖို့လိုတယ်ဘုန်းကြီးတို့ခုပုထုဇဉ်ပုဂ္ဂိုလ်တွေနောင်တမရမိဖို့လိုတယ်ကိုလုံနေတဲ့အလုပ်တွေဟာအကောင်းလို့ထင်ပေမဲ့လို့လည်းပဲမကောင်းနဲ့အပြုတ်အမူတွေပြုတ်မှုမိရင်နောက်မှပြန်နောင်တရလိမ့်မယ် မကောင်းတဲ့အပြောတွေပြောမိရင်နောက်မှနောင်တရလိမ့်မယ်မကောင်းတဲ့အတွေးအကြံစီတွေကြံမိရင်နောက်မှနောင်တရလိမ့်နောင်တတွေရပြီဆိုမှတော့ဘာမှလုပ်လို့မရတော့မိမိတို့ပြုတ်ပြီးနေပြီပြောပြီးနေပြီကြံပြီးနေပြီမပြုတ်ခင်မပြောခင်မကြံခင်တည်းကကိုပြောမဲ့စကားကိုပြန်စဉ်းစားဖို့မလိုဘူးလားကိုပြုတ်လို့မဲ့အပြုတ်အမူကိုပြန်စဉ်းစားဖို့မလိုဘူးလားတင့်တော်ဤမတော်ဤ ပြုလုပ်သင့်၏မလုပ်သင့်၏ပြောသင့်၏မပြောသင့်၏ကိုယ့်ဟာကိုယ်စဉ်းစားပါမိမိကိုယ်ကိုမိမိစဉ်းစားပါစဉ်းစားရင်အဲ့ဒီပုဂ္ဂိုလ်အမှန်များမလားနည်းသွားမလားမှန်နည်းသွားမယ်ဒီယဟန္တာပုဂ္ဂိုလ်ဒီမှာတော့ပြင်ပြုမိတာပြောမိတာကြံမိတာနဲ့ဆက်လို့အမှားဆိုတာရှိသေးရဲ့လားဗျာမရှိဘူးဘာကြောင့်လဲဆိုတော့တတိဆိုတဲ့အဆောင်လျှောက်ကလေးကနောက်ကထက်ချက်မကွာ ပါလို့လားမပါလို့လားဟေးနောက်ကတက်ချက်မကွာတတိလေးကကပ်ပါနေတာအဲ့ဒီတတိလေးကပ်ပါနေတဲ့အတွက်ကြောင့်မို့အပြူမှားလည်းမရှိတော့ဘူးအပျော်မှားလည်းမရှိတော့ဘူးအကျံစီအတွေးခေါ်မှားတွေရောရှိသေးရဲ့လားဗျာလုံးဝကို မရှိတော့ဘူးတဲ့ဒါကြောင့်ယဟန္တာပုဂ္ဂိုလ်ကိုဒီလိုချီးကျူးပြောဆိုတော်မူကြတယ်တဲ့ဘယ်လိုပြောဆိုသလဲဆိုတော့စရဒေါသသွားနေစင်မှာ ဒိဋ္ဌဒေါသရက်နေစဉ်မှာသုဒ္ဓဒေါသအိတ်နေစဉ်မှာသာကရဒေါသနိုးနေစဉ်မှာအတ္တတို့ယဟန္တာပုဂ္ဂိုလ်ဉာဏဒသနာအတိဉာဏ်အတိအမြင်သည်အတ္တတံတမိတံတတတံတမိတံအမြဲမပြတ်ပစ္စုပတ္တိတံရှေ့ရှုထင်နေ၏လို့ဒီလိုချီးကျူးတော်မူတယ်တဲ့ဆိုလိုရင်းကတော့ယဟန္တာပုဂ္ဂိုလ်ရဲ့ဒီမှာဉာဏ်နဲ့မှဉာဏ်အသိမြင်နဲ့မှအမြဲမပြတ်တတိကထင်နေတဲ့ ထိုင်နေရင်မှဖြစ်စေရက်နေရင်မှဖြစ်စေသွားနေရင်မှဖြစ်စေလျှောင်းနေရင်မှဖြစ်စေဘယ်နေရာဘယ်ဣရိယာပုနဲ့ပဲနေနေတတိမြဲနေသလားမမြဲဘူးလားဟေးအဲ့ဒီလိုတတိမြဲနေတဲ့အတွက်ကြောင့်မို့ဘုန်းကြီးတို့မကောင်းတာကြံ့မိသေးရလားမကောင်းတာပြောမိသေးလားမကောင်းတာပြုမိသေးလားမပြုမိတော့ဘူးအဲ့တော့ပုထုဇဉ်ပုဂ္ဂိုလ်မှာတော့ဖြင့် မောဟဆိုတာတွေမကင်းကြတဲ့အတွက်ကြောင့်မို့အဲ့ဒီမကောင်းတဲ့အပြုမူတွေမကောင်းတဲ့အပြောဆိုတွေမကောင်းတဲ့အကြံစီတွေအဲ့ဒါတွေကတစ်ချိန်တစ်ခါလောက်မှားရင်တော်သေးတယ်ထက်ခါထက်ခါထက်ခါထက်ခါမှားနေရင်တော့ဒါကိုယ့်ရဲ့ပင်ကိုယ်စိတ်ရင်းကိုကမကောင်းစိတ်ရှိလို့ပဲဟုတ်တယ်မို့လားတခါတရံမှာသူတစ်ပါးရဲ့လှုပ်ဆော်တိုက်တွန်းမှုကြောင့်ကိုယ့်ရဲ့စိတ်ကောင်းစေတနာကောင်းတွေကမကောင်းဖြစ်သွားတာတယ်မကောင်းတာကိုပြောမိတတ်တယ်မကောင်းတာကိုပြုမိတတ်တယ် ဘုရားပုဂ္ဂိုလ်ရဲ့စိတ်ဆော်တိုက်တွန်းမှုကြောင့်အေးမိမိရဲ့စိတ်ရင်းကအင်မတန်ကောင်းမွန်မှန်ကန်တဲ့ပုဂ္ဂိုလ်ဆိုရင်တစ်ချိန်သာအမှားခံမယ်နောက်တစ်ချိန်အမှားခံလို့ရပါမလားမိမိရဲ့စိတ်ကိုကစိတ်ရင်းစေတနာကောင်းမှန်ကန်တဲ့ပုဂ္ဂိုလ်ဖြူစင်တဲ့ပုဂ္ဂိုလ်အဲ့လိုပုဂ္ဂိုလ်မျိုးဆိုရင်ထက်ခါတက်ကအမှားမရှိရဘူးဟိထက်ခါတက်ကမှားပြီးထက်ခါတက်ကနောင်တကြီးတဲ့ရနေတယ်ဆိုရင်လည်းပဲအဆင်မပြေတော့ဘူးဒါကြောင့်မို့ဘုန်းကြီးတို့ယောဂီများကြီးအခုမြတ်စွာဘုရားက အရိယဝါဒအရိယတို့ရဲ့စံနေအိမ်ထဲမှာနေလိုတဲ့ပုဂ္ဂိုလ်ဟာတတာရဲကိနာစေတတ်တာတတာရဲကိနာအမှတ်ရမှုဆိုတဲ့ဘုန်းကြီးတို့တတိအဆောင်လျှောက်လေးတတိအဆောင်လျှောက်လေးရှိသောစေတတ်တာစိတ်နဲ့တမ္မာနာကတော့ပြည့်စုံရမယ်ဘုန်းကြီးတို့ယောဂီများမှာလည်းပဲထိုင်နေတဲ့အခါမှာလည်းပဲရှုမှတ်မှုတတိလေးအဆောင်လျှောက်ရှိနေဖို့မလိုဘူးလားအဲလိုရှုမှတ်မှုတတိလေးမြဲနေတဲ့အခါမှာမကောင်းစိတ်တွေဝင်နိုင်သေးရလား မကောင်းတဲ့စိတ်တွေမဝင်နိုင်တော့မကောင်းတဲ့စိတ်တွေတတိလေးမြဲနေတဲ့အတွက်ကြောင့်မို့ကိုရှုမှတ်တဲ့အာယုံပေါ်မှာရှုစိတ်ကလေးမြဲနေပြီဆိုရင် မကောင်းတဲ့လောဘစိတ်တွေလည်းမဝင်နိုင်တော့ဒေါသစိတ်တွေမောဟစိတ်တွေမာနစိတ်တွေမဝင်တော့နောက်ပြီးတော့ကမ္မဝိတ္တဗျာပါဒဝိတ္တဆိုတဲ့မကောင်းတဲ့အကုသလဝိတ္တတွေမဝင်နိုင်တော့ကမ္မိဆန္ဒဗျာပါဒဆိုတဲ့မကောင်းတဲ့နိဗ္ဗာန်တရားတွေရောဝင်နိုင်သေးရဲ့လားဝင်နိုင်တော့ဘူးကျွတ်မှတ်မှုလေးမြဲတဲ့ထိုင်ရင် ဘာဆောင်လေးရှိလို့လဲတတိအဆောင်လျှောက်လေးရှိလို့အဲဒီလိုကိလေသာမဝင်တဲ့အချိန်မှာယောဂီရဲ့စိတ်ရောကိုယ်ရောအေးချမ်းမှု မရဘူးလားငြိမ်အေးမှုမရဘူးလားကိုယ်စိတ်နှစ်ပါးငြိမ်အေးဘာကိလေသာမှမဝင်ဘူးဘာနိဗ္ဗာန်မှမဝင်ဘူးဘာအကုသိုလ်မှမဝင်ဘူးဒါကြောင့်မို့ဘုန်းကြီးတို့ဒီတတိပဋ္ဌာန်တရားကိုရှုပွားအားထုတ်လို့ရှိရင်ဘုန်းကြီးရဲရဲအာမခံတယ်လို့ဘုန်းကြီးပြောတာ ဟောဒီနိဗ္ဗာန်တရားတွေကင်းလို့အာယုံမစိတ်မိနေပြီဆိုရင်ဘုန်းကြီးတို့ယောဂီများ ကိုယ်စိတ်နှပါရဲ့ငြိမ်အေးမှုမရဘူးလားရပြီပြည်ပနိုင်ငံတွေမှာတရားဟောတဲ့အခါမှာနိဗ္ဗာန်ရောက်ကြောင်းဆိုတဲ့တရားတွေအသာထားမင်းတို့ငါတို့ဟောဒီရသော်ဘုရားလမ်းစဉ်အတိုင်းလိုက်နာကျင့်သုံးလို့ရှိရင်ဟောဒီစိတ်ရဲ့ငြိမ်အေးမှုတွေအကုန်ရနိုင်မယ်သူတို့ကစိတ်ဖြစ်စည်းမှုတွေများတယ် စိတ်ပြုစည်းမှုတွေများတဲ့ပုဂ္ဂိုလ်တွေဟာအခုဒီတရားလေးနှလုံးသွင်းနေလို့အာယုံမစိတ်မိနေပြီဆိုရင်တတိလေးမြဲနေပြီဆိုရင်အဲ့ဒီစိတ်ဖြစ်စည်းမှုတွေဝင်နိုင်သေးရလားငါအေးအဲ့ဒီအချိန်မှာစိတ်ရဲ့အေးချမ်းမှုတွေရသွားတာဒီတိုင်းပဲထိုင်ပြီးရှုတဲ့အခါမှာအဲ့ဒီလိုစိတ်ရဲ့အေးချမ်းမှုရတယ်လို့ရက်ပြီးရှုမှတ်တဲ့အခါမှာရက်တဲ့ရှုမှတ်တဲ့အာယုံပေါ်မှာရက်တယ်ရက်တယ်ရှုတယ်တကူလုံးဆံပြားကခြေပြားတိုင်အောင်တကူလုံးကိုအာယုံဆိုင်ပြီးရက်တဲ့အမူအရာလေးကိုစိုက်ပြီးရှုနေတယ် အဲ့ဒီခါမှာယောဂီရဲ့ရှုစိတ်ကဒီရက်တဲ့အာယုန်ထဲမှာပဲတောက်တင်းနေတဲ့သဘောလေးပဲသိနေတယ်ရင်းရံနေတဲ့လှုပ်နေတဲ့သဘောလေးပဲသိနေတယ်အဲ့လိုရင်းရံပြီးတော့လှုပ်နေတဲ့သဘောလေးပဲသိနေတဲ့အခါကျတော့အဲ့ဒီမှာတခြားစိတ်ကြားစိတ်ဝင်ခွင့်ရသေးလားတိချာရှုမှတ်ကြည့်နော်တိချာရှုမှတ်ကြည့်ယောဂီတို့ကိုဘုန်းကြီးလက်ဆုပ်လက်ကင်ပြနေတာနော်တရားကိုနားထောင်ကောင်းဖို့ဘုန်းကြီးပြောနေတာမဟုတ်ဘူးလက်ဆုပ်လက်ကင်ပြနေတာတွေ့တိပုံတွေကိုကိုပြောနေတာကိုရက်တယ်လို့ရှုမှတ်နေတဲ့အချိန်လေးမှာတခါလေ တောင့်တင်းနေတဲ့သဘောလေးပဲသိနေတယ်သို့မဟုတ်ရိမ့်ပြီးလုံနေတဲ့သဘောလေးပဲသိနေတယ်အဲ့ဒီချိန်လေးမှာတခြားစိတ်လောဘစိတ်ဒေါသစိတ်မောဟစိတ်ဝင်နိုင်သေးရဲ့လားကမ္မဝိတ္တဗျာပါဒဝိတ္တစတဲ့အကုသလဝိတ္တတွေဝင်နိုင်သေးရဲ့လားကာမိစ္ဆန္ဒဗျာပါဒစတဲ့និဝရဏတရားတွေဝင်နိုင်သေးရဲ့လားအဲ့ဒီလိုမကောင်းစိတ်တွေအကုသိုလ်စိတ်တွေကင်းနေတဲ့အတွက်ကြောင့်အဲ့ဒီပုဟာအဲ့ဒီစိတ်ဟာညင်နွမ်းတဲ့စိတ်လားစင်ကြယ်တဲ့စိတ်လား စင်ကြယ်တဲ့စိတ်တွေဖြစ်နေပြီဆိုရင်အဲ့ဒီအချိန်လေးမှာကိုယ်စိတ်ငြိမ်အေမှုမရဘူးလားကဲရပ်ပြီးရှုမှတ်နေတာဒီတတိလေးမြဲလို့လားမမြဲလို့လားတတိအဆောင်လေးရှိလို့လားမရှိလို့လားအခုယောဂီတို့တရားရှုမှတ်ရင်းနဲ့ပင်ပန်းနေတယ်မှတ်စရာအာယုရှားနေတယ်စိတ်တွေကဟိုရောက်ဒီရောက်လွင့်နေတယ်အဲ့ဒီအချိန်လေးမှာပင်ပန်းနေတယ်ဆိုတာစိတ်ရဲ့ငြိမ်အေမှုမရဘဲနဲ့ပင်ပန်းဆင်းရဲနေတာဟာဒီတတိအဆောင်လေးရှိလို့လားမရှိလို့လား မရှိလို့ခုယောဂီတို့မရှိလို့ဖြစ်နေတာခုရောက်စားယောဂီတွေတခါလဲပြောင်းဆန်းနေတာဘယ်လိုမှကိုယ်စိတ်ကလေးကိုသတိနဲ့မထင်းချုံနိုင်အဲ့လိုပြောင်းဆန်းနေတဲ့ပုဂ္ဂိုလ်ကိုဘယ်လိုလုပ်ပြီးတော့ဘာဖြစ်မလဲဘယ်လိုငြိမ်းအေးမှုမှမရနိုင်တချို့ပုဂ္ဂိုလ်ကတရားအထုတ်တာဟိုတုန်းကတရားအထုတ်ရင်ချမ်းသာတယ်ကောင်းတယ်လို့ပြောတယ်အခုတရားအထုတ်တဲ့အခါပင်မလိုက်တာဆင်းရဲလိုက်တာလို့ပြောတယ်ဆင်းရဲမှာပေါ့အင်းက ကိစ္စဝိစ္စတွေအကုန်လုံးပရိဘောဓတွေတထုပ်တပွေးရိတ်တာယူလာတာကိုတခါနဲ့အကုန်လုံးထုတ်ပိုးပြီးရိတ်တာယူလာတဲ့ပုဂ္ဂိုလ်ဟာဘယ်လိုဖြတ်တောက်ထားခဲ့ရမှာအင်းကိစ္စတွေလူမှုရေးကိစ္စတွေဘာကိစ္စတွေအကုန်လုံးဘာလုပ်ခဲ့ရမလဲဖြတ်တောက်ခဲ့ရမယ်တကယ်ကိုတီးတန့်ကဘာလေးတစ်ခုတည်းကို နေတယ်လို့နေရတယ်ကိုဘယ်သူမှသိမရှိဘူးကိုကလည်းသူ့ကိုမသိဘူးသူတို့လည်းကိုကိုမသိဘူးမသိတဲ့အခါကျတော့ကောင်းတယ် ဘာမှကိုဒီပုဂ္ဂိုလ်တွေနဲ့စကားပြောစရာအကြောင်းမရှိဘူးအင်းကိစ္စတွေလည်းအကုန်လုံးဖြတ်တောက်ခဲ့ရတယ်အခုမဖြတ်တောက်ခဲ့တဲ့အပြင်တခါနဲ့ဟိုးလက်ကင်ဖုံးလေးကပါလာညကြဟိုကိစ္စတွေပြီးပြီလားဟိုကဖုံးဆက်ဘူးကိုကဆက်နေဟိုကိစ္စကိုပြောပြီးပြီလားအဲ့ဒါမပြောသေးရင်အဲ့ဒါမပြီးရင်ငါပြန်လာလို့မဖြစ်ဘူးဟောတက်တက်မဲ့ तू ကရှောင်ပြီးရိတ်တန်လာနေတာကို တကယ်တမ်းကျတော့တကယ်တရားအထုတ်ချင်လို့မှမဟုတ်ပဲသူ့အပူနဲ့သူလာရှောင်နေတာပဲရိတ်တာလာပြီးတော့အဲ့ဒီလိုလုံးနေကြတာဘယ်မှာဒီအပူသောကတွေငြိမ့်မလဲဘုန်းကြီးတို့ရဲ့ခင်ဗျားတို့ကကောင်းရင်းလေးကြီးတခါလဲရိတ်တာကိုတခါလဲတင်းလာတာအမိုက်ထုတ်ကြီးအကုန်လုံးယူလာတာအဲ့တော့ယူလာတော့ဘုန်းကြီးကဘယ်လောက်ပဲအမခံခြင်းနဲ့ပြောပြောကိုစိတ်ရဲ့ငြိမ်အေးမှုရပါမလားတကယ်ကိုစိတ်ရဲ့ငြိမ်အေးမှုရခြင်းရင် အာလုံးပြိဘောဓာတွေအကုန်လုံးဖြတ်တောက်ခဲ့ ဟုတ်တယ်မဟုတ်လားဘာမှမယူခဲ့နဲ့ဘာမှအင်္ဂါပုဂ္ဂိုလ်နဲ့ဆက်သွယ်မရှိခဲ့နဲ့ဒီကရှိနေတဲ့ပုဂ္ဂိုလ်တွေနဲ့လည်းပဲဘာမှမဆက်ဆံနဲ့ကိုဟာကိုကိုရှုမှတ်မဲ့ကိုတရားထိုင်ရှုမှတ်ရင်ထိုင်အာယုံလေးထဲမှာရက်ရှုမှတ်ရင်ရက်တဲ့အာယုံထဲမှာအဲ့ဒီလိုအာယုံထဲမှာရှုစိတ်ကလေးမြဲနေအောင်တတိလေးကတ်ထားကြည့်စိတ်ရဲ့ငြိမ်အိမ်မှုမရနိုင်ဘူးလားနောက်ဈဉ္ညာသွားပြီဆိုရင်လည်းပဲဟောဈဉ္ညာအမှတ်ကလေးကြွရင်ကြွတဲ့အာယုံလေးပေါ်မှာ လမ်းရင်လမ်းတဲ့အာယုံလေးပေါ်မှာချမ်းနင်းချမ်းတဲ့အာယုံလေးပေါ်မှာကိုရှိမှတ်တဲ့အာယုံလေးပေါ်မှာရှုစိတ်လေးကပ်ပြီးမြဲနေအောင်ကြိုးစားကြည့်ပါသို့မဟုတ်ရောက်စားပုဂ္ဂိုလ်ကညာခြေလမ်းလိုက်ရင်ညာလမ်းတယ်ဘယ်ခြေလမ်းလိုက်ရင်ဘယ်လမ်းတယ်တလန်းတစ်ချက်မှကလေးနဲ့ရှုကြည့်ရှုလို့အဲ့ဒီလှမ်းတိုင်းလှမ်းတိုင်းမှာအဲ့ဒီပစ္စုပန်အာယုံပေါ်မှာတဲ့တယ်လေးမှတ်စိတ်ကလေးကြာနေပြီစေအဲ့ဒီရှုစိတ်ကလေးတတိလေးဟာဒီခါလေးလှမ်းတဲ့အာယုံလေးပေါ်မှာတထက်ထက်တထက်တည်းကြာပြီစေ ညာချိန်လန်းလိုက်ရင်ညာလန်းတဲ့အာယုံလေးပေါ်မှာတထက်တည်းကျသွားဘယ်ချိန်လန်းလိုက်တဲ့ချိန်မှာဘယ်လန်းတဲ့အာယုံပေါ်မှာမစိတ်လေးတထက်တည်းကျအောင်မှအဲ့လိုမှတ်နိုင်နေပြီဆိုရင်ကဲတခြားစိတ်ခြားစိတ်ဝင်နိုင်သေးရဲ့လားအိမ်စိတ်တွေအလုပ်စိတ်တွေဝင်နိုင်သေးရဲ့လားကဲဒီအချိန်လေးမှာ ကိုယ်စိတ်ရဲ့ငြိမ်အေးမှုမရဘူးလားဈဉ္ညာလျှောက်ရင်းနဲ့လေရတယ်အဓိကကတတိဆိုတဲ့အဆောင်လေးပါဖို့မလိုဘူးလား အခုဘယ်နေရာ သွားသွားတတိကလွတ်နေတာကြီးတယ်ပဲတတိကလွတ်နေတာကြီးတယ်ပဲသွားလိုက်တဲ့တတိကလွတ်ထိုင်တော့လဲတတိကလွတ်အိတ်တော်လဲတတိကလွတ်စားတဲ့နေရာလဲတတိကလွတ်စားပြီးမှဗိုက်ပြေမှ အမလေးမှတ်ဖို့တတိရနဲ့နောက်ဆုံးတလုတ်ကြမှာအမေအမှတ်တွေစိတ်နေနောက်ဆုံးတလုတ်ကြမှာအမှတ်တွေကစိတ်နေသေးတယ်အဲဒါအကုန်လုံးကိုမေ့နေတတိတွေမေ့နေတဲ့ပုဂ္ဂိုလ်ဟာကိလေသာတွေကဥရဟိုဝင်နေတာ အပေါ့ဟုသမျှတွေကကိလေသာတွေဥဒ္ဓဟဝင်နေပြီဆိုတဲ့ကကိုယ်စိတ်ရဲ့ငြိမ်အေးမှုရနိုင်ပါမလားနောက်တကလျှောင်းတဲ့နေရာမှာလည်းဒီတိုင်းပဲဘုန်းကြီးယောဂီများများသောအားဖြင့်အိယာပေါ်ရောက်ပြီဆိုရင်ဟိုတွေးဒီတွေးတွေးကြကြအိယာပေါ်ရောက်ပြီဆိုရင်ဒီနေ့ဘယ်နှရက်ရသွားပြီရက်တွေတွေ့ဟမ်ဘယ်နှရက်ပဲလူတော်တယ်ဘယ်နှရက်ပဲလူတော်တယ်ဆိုတော့ အဲအိမ်ပြန်ရောက်ရင်အဲဘာတွေလုပ်အောင်မှဖေရူနဲ့သွားတွေ့အောင်မှအဲ့ဒါလေးကစိတ်ကူးယုံတယ်မဟုတ်ဘဲနဲ့ဒေါနိကြာကြတော့ရှေ့ကဘေးမှာအကောင်းဘေးချထားတဲ့ဖုံးလာနှိပ်ပြန်ရောအဲနှိပ်ပြီးပြန်တော့တခါလဲပြောပြန်ရောအဲ့ကြညကြအိတ်မပြောပြောတာတွေကများပြီးအိတ်မပြောအိတ်မပြောမနဲ့ကြတော့ခေါင်းကတဆတ်ဆတ်ပုတ်တင်ညိုဖြစ်ပြန်ရောဘာမှကိုတရားအဲ့ဒီမှာအာယုံမစိတ်မမေ့ဘူး ဘာယုံမစိတ်မမီဘူးတတိတွေကမမြဲတော့အဲ့ဒီတတိမရှိတော့ဘူးဆိုတဲ့ကမကောင်းစိတ်တွေအဝဲနိုင်ဘူးလားဗျာအဲ့တော့စိတ်ရဲ့ငြိမ်အေမှု ရနိုင်ပါမလားဒါကြောင့်မို့တတိစခွာဟာဘိက္ခဝေတပ္ပတိကံဝရာမိတဲ့မြတ်စွာဘုရားဘိက္ခဝေယဟန်တို့ခေါ်စဉ်စဉ်အဟံငါဘုရားသည်တတိစတတိတရားကိုယ်တိုင်တပ္ပတိကံအလုံးစုံသောလောကီလောကုတ္တရာဖြာဖြာသောအရာဌာန၌ ကျေးဇူးများဤဟူ၍ဝရမိဟောတော်မူ၏ဟောဒီတတိတရားဟာသဗ္ဗထိကံအလုံးစုံသောလောကီကိစ္စမှာလည်းပဲတတိတရားရှိဖို့အရေးမကြီးဘူးလားဘုန်းကြီးတို့အခုဒီမှာစီးပွားရေးလုပ်ငန်းတွေဆောင်ရွက်ကြတဲ့အခါမှာအကျွေးယူအကျွေးပေးတဲ့စနစ်တွေမရှိဘူးလားအဲဒီလိုအကျွေးယူအကျွေးပေးတဲ့စနစ်တွေရှိနေတဲ့ပုဂ္ဂိုလ်ဟာတတိမိတ်နေလို့ဖြစ်ပါမလား သူများเสียရရเสียရှိတာတွေလည်းမေ့နေမယ်သွားပြီကိုကပေးเสียရှိတာတွေမေ့နေရင်ရောသွားပြန်မယ်မေ့ပြပြန်ပြီဆွေပြပြန်အဲ့ဒီတည်းကဒီပုဂ္ဂိုလ်ဟာစီးပွားရေးနဲ့ပတ်သက်လို့ဘယ်လိုမှမဖြစ်နိုင်မကြည်ပွားနိုင်တော့ပညာရှာတဲ့ပုဂ္ဂိုလ်စာတပုတ်လေးဖတ်ပြီးရသွားပြီနောက်တစ်ခါပြန်မေးတလုံးမှမေးမရတဲ့ပုဂ္ဂိုလ်အဲ့လိုပုဂ္ဂိုလ်မျိုးတွေရှိတယ်အဲ့ဒီမှာစာဖတ်ခိုင်းဖတ်ပြီးပြီဆိုရင်ဖတ်ပြီးပြီရပြီလားရပြီ ရပြီးပြီနောက်တစ်ခါပြန်မေးဟောမသိတော့ဘူးတော့အဲ့ဒီလိုပုဂ္ဂိုလ်တွေရှိတယ်အဲ့ဒီလိုမေ့နေပြီဆိုရင်ပညာရေးမှရောဒုယုံထင်မြက်တဲ့ပုဂ္ဂိုလ်ဖြစ်ပါမလားကဲအခုတရားအားထုတ်တဲ့နေရာပဲဖြစ်စေဒါနာကောင်းမှု ပြုတဲ့နေရာဖြစ်စေသီလစောင့်တည်တဲ့နေရာမှာဖြစ်စေအခုဘာဝနာပွားတဲ့နေရာမှာဖြစ်စေဒါနာပြုတဲ့နေရာမှာဆိုရင်လည်းပဲကုသိုလ်ကောင်းမှုပြုဖို့မေ့မေ့နေတာမျိုးတွေအဲ့ဒီမှာလည်းပဲဟောပြုတင်ပြုကျင်တဲ့ကုသိုလ်တွေ မိနေတဲ့အတွက်မပြုတ်လိုက်ရတော့ရတဲ့ရလိုက်တဲ့ကုသိုလ်ရပါမလားကဲသီလစောင့်တည်ထားတယ်အခုဘုန်းကြီးတို့ယောဂီများအခုရှင်မင်းဝန်ရိပ်တာမှာသီလတွေစောင့်တည်ထားတယ်သီလစောင့်တည်ပြီးညနေကျပြန်ပြီအင်းရောက်တဲ့ခါကာလကြတော့ဟောကိုကခါတိုင်းလိုပဲအင်းရောက်တာနဲ့မိဖို့ကြောင့်ဝင်နေကြဟိုကဖွင့်တန်းနိုင်နေဆိုအဲ့ဒီအကျင့်ကပါနေတော့အခုရိပ်တာကလည်းပြန်သွားရောကိုယ့်ကိုယ်ဥပုသ်တယ်မှမသိမေ့မေ့ပြီးတော့ဟိုဝင်တီထွက်နေအဲ့ဒီမှာကြည့်ပြီးတော့ မိမိတို့ကြောင်ရင်ထဲမှာရှိတာလေးဖွင့်ကြည့်တော့တွေ့တာလေးကောက်ပြီးပါဇက်တဲ့ကောက်သွားကဲသတိမေ့တာလားသတိရှိတာလားသတိမေ့သွားတဲ့အတွက်သီလစင်ကြယ်သေးရလားအဲ့ဒါသတိလွတ်နေတာဘာလွတ်နေတာလဲသတိလွတ်သွားတဲ့အတွက်ကြောင့်မူသီလစင်ကြယ်နေတာအဲဘိုက်ထဲစားစရာလေးလေးထည့်ပြီးရောနည်းနည်းလေးရေလေးတစ်ခွက်နှစ်ခွက်တော့တောင်းတောက်ပြီးတော့ဘိုက်လေးလေးပြည့်ရောဟောတီဗီရှေ့သွားထိုင်နေရောကဲ ဘာစီစဉ်များလာမှာပါလေသွားဖွင့်ကြည့်ပြန်ပြီအဲ့ဒါသီလတွေမပြတ်ဘူးလားကဲသီလတွေညို့တာခြောက်တာကြောင်တာကြားတာစွန့်တာကွက်တာပြက်တာတွေဖြစ်ကုန်ရောအဲ့ဒါဘာကြောင့်လဲတတိရှိလို့လားတတိလွတ်လို့လားတတိလွတ်လို့သီလကုသိုလ်တွေလည်းမရပြန်ဘာဝနာကုသိုလ်အခုတရားအထုတ်ရမယ့်အခါမှာတရားအထုတ်တဲ့ပုဂ္ဂိုလ်ဟာတတိပဋ္ဌာနာတတိကိုပဋ္ဌာနာထားပြီးဟောတာ အဲ့တော့တတိမလို့အောင်ထိုင်ရင်လည်းပဲရှုမှတ်မှုတတိလေးမြဲနေရမယ်ရရင်သွားရင်လျောင်းရင်စားရင်အေးရင်ကိုယ်အမူအရာတိုင်းအမူအရာတိုင်းကိုအဲ့ဒီလိုတတိလေးမြဲနေရအဲ့ဒီလိုတတိလေးမြဲနေမှပဲတခြားစိတ်ကြားစိတ်ဆိုတဲ့မကောင်းစိတ်တွေဝင်ခွင့်မရမှာအဲ့ဒီလိုတတိလေးလွတ်နေပြီဆိုတာနဲ့တပြိုင်တည်းလွတ်သွားတဲ့နေရာလေးမှာမကောင်းစိတ်တွေမဝင်ဘူးလားဗျာဟေ့ဝင်သွားတယ်အဲ့ဒီကြတော့မိမိရဲ့ဝိပဿနာ တမာရီတရားတွေတိုးတက်မှုရပါဦးမလားတတိလွတ်လွတ်နေတာနဲ့ပဲအဲ့ဒီပုဂ္ဂိုလ်တမာရီမရတော့တမာရီမရတော့တဲ့အတွက်ယုံနာအဖြစ်အပျက်ကိုသိမြင်နိုင်တဲ့ဝိပဿနာဉာဏ်နေရောဖြစ်နိုင်ပါမလားကဲဒီတော့ဘုန်းကြီးတို့ယောဂီများတတိဆိုတဲ့အဆောင်လျှောက်လေးအမြဲတမ်းရှိနေဖို့မလိုဘူးလားကဲတတိဆိုတဲ့အဆောင်လျှောက်လေးအမြဲတမ်းထိုင်ရင် ရရင်သွားရင်လျှောင်းရင် အဲ့ဒီတတိအဆောင်လျှောက်လေးအမြဲတမ်းရှိနေပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ရဲ့တန်တာမှာဈာစိတ်တခြားစိတ်မကောင်းတဲ့အကုသိုလ်စိတ်တွေကိလေသာစိတ်တွေဝင်ခွင့်ရအောင်မလားကဲဒီကိလေသာတွေဝင်နေလို့ဆင်းရဲတာကိလေသာတွေကင်းသွားပြီဆိုရင်ဆင်းရဲမငြိမ်ဘူးလားကဲအဲ့ဒီအချိန်လေးမှာစိတ်အညစ်အကြေးတွေစင်ကြယ်နေတယ်ကိုယ်စိတ်နှစ်ပါးငြိမ်အေးမှုတွေမရဘူးလားကဲဒီတော့တတိအဆောင်လျှောက်လေးရှိနေခြင်းအပြင် ယဟနာပုဂ္ဂိုလ်တွေမှာတော့ဖြင့်အမြတ်ပတ်ပယ်တတ်ထားတဲ့ကိလေသာကိုအခုယောဂီကမှတ်ချက်တိုင်းမှတ်ချက်တိုင်းတစ်ချက်မှလိုက်ကိလေသာတစ်ချက်ငြိမ့်လိုက်တစ်ချက်မှလိုက်ကိလေသာတစ်ချက်ငြိမ့်လိုက်မှတ်ချက်တိုင်းမှတ်ချက်တိုင်းဟာဘုန်းကြီးတို့ယောဂီများကိလေသာတွေငြိမ့်တယ်ရှုမှတ်ချက်တိုင်းရှုမှတ်ချက်တိုင်းတော့တစ်ချက်မှတ်လိုက်တာနဲ့ကိလေသာတွေဘာနဲ့တူတယ်လဲဆိုတော့ဘုန်းကြီးတို့ယောဂီများဒီတတိလေးစောင့်ရှောက်လေးထားပြီးရှုမှတ်လိုက်ရင် တစ်ချက်မှန်လိုက်ကိလေသာတွေငြိမ့်လိုက်တစ်ချက်မှန်လိုက်ကိလေသာတွေငြိမ့်လိုက်ဆိုတော့ဘုန်းကြီးတို့ဟိုးဒီမှာလက်သမားဆရာဟာတစ်တွေကို ရွေတဲ့အခါမှာဒီတကားကြီးပေါင် ခုတ်နေပြီဆိုပါစို့မလွတ်အပ်တဲ့တစ်တွေကိုပေတာမြင်းလေးနဲ့ချပြီးတော့အဲ့ဒီမှာမြင်းသားလေးတားပြီးပြီဆိုတာနဲ့မလွတ်အပ်တဲ့တစ်တွေကို သူ့ရဲ့ရဲတင်းနဲ့မခုတ်ရဘူးလား တစ်ချက်ခုတ်လိုက်တာနဲ့တစ်တွေဟာတစ်ဖက်ဒီဖက်ကနေပါသွားလိုက်တစ်ချက်ခုတ်လိုက်တာနဲ့မလိုအပ်တာတွေပါသွားလိုက်တစ်ချက်ခုတ်လိုက်မလိုအပ်တာတွေပါသွားလိုက်နေအခုယောဂီဟာတတိပင်မြဲနေလို့တစ်ချက်ရှုလိုက်ကိလေသာတွေနည်းသွားလိုက်တစ်ချက်ရှုလိုက်ကိလေသာတွေနည်းသွားလိုက်တစ်ချက်ရှုလိုက်ကိလေသာတွေနည်းသွားလိုက်တဖြည်းဖြည်းတဖြည်းဖြည်းနဲ့ရှုတိုင်းရှုတိုင်းကိလေသာတွေကိုလက်ခံယူနေတာလားပယ်တတ်နေတာလားသဘောပါပါတယ်နော်ဘုန်းကြီးတို့ယောဂီများ အခုဘုန်းကြီးတို့ဒီမှာအဲ့ဒီလိုပဲမြေပေါက်နေတဲ့ပုဂ္ဂိုလ်ဟာမြေဆိုင်မြေခဲတွေလိုချင်လို့မြေကြီးခဲတွေပေါက်တဲ့ပုဂ္ဂိုလ်ဟာပေါက်တူးနဲ့တစ်ချက်ပေါက်ပြီးတော့ထုတ်လိုက်မြေဆိုင်ခဲတွေတစ်ချက်ပန်သွားလိုက်တစ်ချက်ပေါက်ထုတ်လိုက်မြေဆိုင်ခဲတွေတစ်ချက်ပန်သွားလိုက်မလိုအပ်တဲ့မြေတွေကိုတူးထုတ်နေတာအဲ့ဒီလိုပဲခုရှုမှတ်တဲ့ပုဂ္ဂိုလ်ကလည်းတစ်ချက်မှန်လိုက်ကိလေသာတွေတစ်ချက်ပယ်ပြီးသားဖြစ်လိုက်တစ်ချက်မှန်လိုက်ကိလေသာတွေတစ်ချက်ပယ်ပြီးသားဖြစ်လိုက်နေတယ် ကိလေသာတွေဟာနည်းနည်းချင်းနည်းနည်းချင်းကိလေသာတွေပယ်ပယ်ပယ်ပယ်သွားတော့ဟောတဖြည်းဖြည်းပါသွားတယ်တဖြည်းဖြည်းကိလေသာတွေတိုးပွားသွားသလားညှော်နေသွားသလားကဲနောက်ဆုံးမိမိတို့ပါရမီတို့ရှိမယ်ဆိုရင်အရိယာမဉ္ဇဏ်နဲ့ကိလေသာတွေမပယ်နိုင်ဘူးလားဟေးလုံးဝကိုကိလေသာတွေပယ်နိုင်တာဘုန်းကြီးတို့အခုတပည့်စီလဲတဲ့ပုဂ္ဂိုလ်ကြည့်လိုက်အခုဘုန်းကြီးတို့ဒီမှာဓမ္မယုံပေါ်မှာဖြစ်စေဓမ္မယုံရှိမှာပဲဖြစ်စေ ရွက်စင်းလေးလဲနေပြီဆိုရင်တစ်ချက်တစ်ပြက်ချောင်းလေးတစ်ချက်လဲလိုက်ရင်အဲ့ဒီတွေကအမိုက်တရိုက်တွေရှိသေးရလားလုံးဝရှင်းသွားတယ်နောက်တစ်ချက်လဲလိုက်နောက်တစ်ချက်ရှင်းသွားတယ်နောက်တစ်ချက်လဲလိုက်နောက်ချက်ရှင်းသွားအခုယောဂီတို့ကတစ်ချက်မှတ်လိုက်ကိလေသာတွေတစ်ချက်ပယ်သလိုက်တစ်ချက်မှတ်လိုက်တစ်ချက်ပယ်သလိုက်တစ်ချက်မှတ်လိုက်တစ်ချက်ပယ်သလိုက်နေကိလေသာတွေကိုပယ်သနေတာဟောဒီတတိဆိုတဲ့အဆောင်ရှောက်လေးထားပြီးပယ်နေတာဟုတ်တယ်မဟုတ်လားဒီအဲ့ဒီလိုဘုန်းကြီးတို့ယောဂီများကတတိလေးနဲ့ အမြဲတမ်းမပြတ်တတိကပြီးတော့ရှုမှတ်ပွားများအားထုတ်နေလို့ရှိရင်အဲ့ဒီအချိန်မှာဘုန်းကြီးတို့ဒီမှာဝိပဿနာဉာဏ်လေးနဲ့ကိလေသာတွေကိုတစ်ချက်မှတ်တိုင်းတစ်ချက်ပဲတစ်ချက်မှတ်တစ်ချက်ပဲနဲ့ပယ်တတ်နေတဲ့အတွက်အဲ့ဒီအချိန်မှာကိလေသာဝင်ခွင့်မရတဲ့အတွက်ဆင်းရဲမငြိမ်ဘူးလားယဟနာပုဂ္ဂိုလ်မှာတော့အမြင့်ပြပယ်တတ်တာလို့ငြိမ်တယ်အခုရှုမှတ်နေတဲ့ယောဂီမှာတော့ရှုမှတ်ခိုက်ရှုမှတ်ခိုက်ကလေးမှာ ကိလေသာငြိမ်းနေတဲ့အတွက်ကြောင့်မို့ဟောအဲ့ဒီအချိန်လေးဟာယဟန္တာနဲ့မတူဘူးလားဗျာဒီဒါကြောင့်မို့တတိအဆောင်လျှောက်လေးရှိနေရင်ကိလေသာမဝင်တဲ့အတွက်ဆင်းရဲငြိမ်းနေဒါကြောင့်အဲ့ဒီပုဂ္ဂိုလ်ဟာအရိယာတို့စံအိမ်နဲ့နေနေရတာနဲ့မတူဘူးလားကဲအဲ့ဒီလိုဆိုရင်ဘုန်းကြီးတို့ယောဂီများဖြစ်တိုင်းဖြစ်တိုင်းထိုင်ရင် ဖြစ်စေရရင်ဖြစ်စေသွားရင်ဖြစ်စေလျောင်းရင်ဖြစ်စေယောဂီပုဂ္ဂိုလ်ကမလုပ်နေရမှာလဲ အမြဲတမ်းယောဂီပုဂ္ဂိုလ်ကရှုမှတ်နေရဖြစ်တိုင်းဖြစ်တိုင်းကိုပေါ်လာသမျှအာယုန်တိုင်းကိုမလွတ်အောင်ရှုမှတ်ပွားများအားထုတ်နေရအဲလိုဖြစ်တိုင်းရှုမှတ်ပြီးတော့တတိဆိုတဲ့အဆောင်လေးထားလို့ရှိရင်ဈာစိတ်တခြားစိတ်အကုသိုလ်စိတ်တွေဝင်ခွင့်မရတဲ့အတွက်အဲ့ဒီပုဂ္ဂိုလ်မချမ်းသာဘူးလားဗျာကဲဒီလိုဆိုရင်အရိယာတို့ရဲ့စံလေးအိမ်ထဲမှာနေရသည်မမိပေဘူးလားကဲဆိုလိုက်ဖြစ်တိုင်းမှတ်ရှု တိပြုစောင့်မှုအစဉ်ထံဖြစ်တိုင်းမှတ်ရှုတတိပြုစောင့်မှုအစဉ်ထံ ဒီလိုဆိုရင်တတိအဆောင်လျှောက်လေးရှိနေပြီဆိုရင်ကိလေသာတွေမဝင်နိုင်တော့တဲ့အတွက်အရိယာတို့ရဲ့စံနေအိမ်ထဲမှာမနေရဘူးလားကဲတတိမြဲနေတဲ့အချိန်ဟာတထိုင်ထိုင်ပြီးရှုမှတ်လို့တထိုင်တတိလေးမြဲနေရင် တထိုင်အရိယာတို့ရဲ့ဆိုင်နဲ့နေရတာဘုန်းကြီးတို့အခုဒီမှာအခုခေတ်မှာဓမ္မတန်မှကြီးကျယ်ခမ်းနားတဲ့အဆောက်အဦကြီးတွေမရှိဘူးလားဟိုတယ်ကြီးတွေမရှိဘူးလားနော် အဲ့ဒီမှာတန်ဖိုးကရောနေသလားများသလားအဲ့လောက်တန်ဖိုးကြီးတဲ့အဲ့လောက်ကြီးကျယ်ခမ်းနားတဲ့အဆောက်အဦကြီးတွေထဲမှာဘုန်းကြီးတို့ယောဂီများ နေခြင်းရင် အခကျင်းငွေပေးပြီးတော့နေလို့မရဘူးလားသူ့ရဲ့တန်ရတန်ကြီးတရက်နေနိုင်ရင်တရက်တန်ဖိုးပေးရင်တရက်နေလို့မရဘူးလားတလတန်ဖိုးပေးထားရင်တလတန်ဖိုးပေးပြီးတော့နေလို့မရဘူးလား ခုလည်းပဲအရိယာတို့ရဲ့စံနေအိမ်ထဲမှာဘုန်းကြီးတို့ယောဂီများတဏှာကြီးအချိန်ပေးနိုင်ရင်တဏှာကြီးနေလို့မရဘူးလားကတရက်လောက်အချိန်ပေးမယ်ဆိုရင်တရက်လောက်အရိယာတို့ရဲ့စံနေအိမ်ထဲမှာနေလို့မရဘူးလားကဲအဲ့ဒီလိုပါပဲဘုန်းကြီးတို့ကားတွေဆိုတာလည်းပဲဒီတိုင်းပဲအင်မတန်ကားကောင်းကြီးတွေအင်မတန်ကောင်းလာတယ်ဆိုတဲ့ကားကြီးတွေဒီခေတ်မှာပေးနိုင်လို့ရှိရင်နာရီပိုင်းနဲ့ငှားစီလို့မရဘူးလားကဲအချိန်ပိုင်းနဲ့တက်အိမ်ကြီးတွေငှားနေလို့မရဘူးလား အဲဒီလိုပဲအရိယာတို့ရဲ့စံအိမ်မှလည်းပဲဘုန်းကြီးတို့ယောဂီများအချိန်ပိုင်းလေးနေလို့မရဘူးလားအေးတဏှာကြီးအချိန်ရရင်တဏှာကြီးအရိယာတို့ရဲ့စံနေအိမ်နဲ့နေခြင်းရင်ဘုန်းကြီးတို့ယောဂီများရှင်မင်းဝန်ရိတ်တာလာခဲ့ဟုတ်တယ်မလားတဏှာကြီးအရိယာတို့ရဲ့စံနေအိမ်ထဲမှာနေရမယ်တနေ့နေခြင်းနဲ့ဆိုရင် တနေ့အဲ့ဒီစံနေအိမ်ထဲမှာနေရမယ်အိမ်မှာနေတာနဲ့ဆိုင်ရင်ဘုန်းကြီးရိတ်တာမှာနေတဲ့အခါစိတ်အပူတွေ လုံးဝကင်းပြီးတော့စိတ်ရဲ့အေးချမ်းမှုကြီးမရနိုင်ဘူးလားဒီဒီလိုဆိုရင်ဖြစ်တိုင်းဖြစ်တိုင်းကိုအားလုံးကိုဘုန်းကြီးတို့တတိလေးအဆောင်ထားလိုက်ပြီဆိုရင်အဆောင်ထားနိုင်တဲ့ပုဂ္ဂိုလ်ဟာရိယာတို့ရဲ့စံနေအိမ်ထဲမှာနေရသည်မမြည်ပေဘူးလားဗျာဒါကြောင့်ကထင်းစာဘေကဝေဘေကုဧကရခောဟောတိဣဒံဘေကဝေဘေကုတတရကိနာစေတတာတမနာကတောဟောတိဧဝံခောဘေကဝေဘေကုဧကရခောဟောတိ ဘေကဝေယံတော်များအိုချစ်သားတို့ဣရဤသာသနာတော်၌ဘေကုယဟန်သည်ဝါယောဂီပုဂ္ဂိုလ်သည်တတရခေနာအမှန်ရမှုဆိုတဲ့တတိအဆောင်လျှောက်ရှိသောစေတသာစိတ်နှင့်တမ္မာနာကတော်ပြည့်စုံသည်ဟောတိဖြစ်၏တတိဆိုတဲ့အဆောင်လျှောက်လေးပြည့်စုံရမယ်တဲ့ဘေကဝေယံတော်များအိုချစ်သားတို့ဧဝံကောဤတို့လျင်ဘေကုယဟန်သည် ဧကရေခောတတိအဆောင်ဆောင်ရှိသည်ဟောတိဖြစ်ပါ၏ဣတိဤသို့ဘဂဝါတို့ဘုန်းတော်သခင်ဘုရားရှင်ကိုယ်တော်မြတ်ကြီးသည် ဟောစာကောင်းစွာမသွေဟောကြားတော်မူခဲ့ပါ၏တည်း